1384ခုနောက်တစ်ခုလာဆောင်4ရက်14ရက်4လခရစ်နှစ်2013ဒီနေ့ကနေနေ့ပဲဒီနေ့ပฏิယကမရှိတော်သာသနာ့ရေးကမှာတရင်သုံးနဲ့ရှိကြတဲ့ရှင်ရဟန်းများနဲ့သာသနာ့တော်ဝင်သိက္ခာရှင်များ သူတစ်ချက်နှစ်ဟောင်းကနေပြီးတော့နှစ်ချက်ဒီဟောင်းကုသိုလ်တရားတွေနဲ့ကြိုဆိုပြီးတော့နှုတ်ဆက်ဆက်ပြီးတော့နှစ်ချက်ကိုကုသိုလ်တရားအများကြီးနဲ့ကြိုဆိုဖို့ကြည်ကျော်ပြီးတော့တရားဝင်နေကြတဲ့ယောဂီတော်စင်တွေသူ့ကိုအလှရှင်တွေပေါ့ညာအားသူ့ကိုလှရှင်တွေက ကျေးဇူးစုဝါနေကြတော့ဒါနကုသိုလ်ကောင်းမှုတွေပြုကြတာသူအလေးစီများကောင်းမှုတဲ့ဒီတော်ဘုရားသာသနာ့ရိပ်တာဒီမှာပြထားတာတော့အခန်း၆ခန်းနဲ့ပြထားပါတယ်ဒီအရုံးစွမ်း သူသောတက်က28ပေါင်း4တော်နန်းနဲ့ဆွမ်းဒီရပြောဆိုကြရတော့နေဆွမ်းပေါ့လေနေ့ဆိုတာက7နာရီဟိုဘက်ကိုနေ့ခေါ်တယ်7နာရီဒီဘက်ကျင်းကိုနန်းနဲ့ဘက်ခေါ်တယ်အယုံတက်လာတဲ့အခါနေစပြီးတော့ယုံကြည်ကြတဲ့အခါအယုံတို့ အလုံးခါပါတဲ့အချိန်ခါပါတဲ့အဲဒီခါမှာလူတဲ့ဆွမ်းအလုံးသွားမိုးလေးကနေပြီးတော့စစ်နိုင်ရှိကိုနက်နက်ခေါ်တယ်အဲဒီနက်နက်ဆွမ်းအတွက်ကရှိသိ9450ခုနှစ်သိန်းတစ်သောင်း ခွန်စိတ်တစ်ပေါင်းခွန်ရ၄ရက်50တိနဲ့9တော့မကွဲလို့ရှိရင်မကုတ်ကျော်ရနဲ့နေကျော်ရ၄ကောင်း2500အမလေးဇော်ရောကမ္မဝုထုဝေတသိန်းတသိန်းမဖြစ်ပုံနဲ့ ဖြစ်ပေါ်လာတဲ့သောတိကောင်းကျုပ်ပစ္စည်းလေးပါကအမှန်ကပိဋကတိုက်အလိုတဲ့ကိုဆောက်လုံးမဲ့ပိဋကတိုက်အတွက်ငါးသိအမှန်ချက်တန်လေးစီတော့အလိုတဲ့သူလည်းငါးသိအားလုံးပေါင်းလိုက်တဲ့အခါကျတော့22သိန်း4350 ညာကြည့်ပါလားဒီလိုလွှဲတယ်သိန်း20ကျော်ကျပ်22သိန်း4300 950ကို950တိတိတကားတော့ပုံပေါ်လို့ရေးထားတော့ရေးတာ ဒီမှာတော့အမှတ်တကနေပြီးတော့25အထိနှစ်တည်းပိုင်းခြားပြီးတော့ရှင်ထားတာတွေပါ။များကြီးပါအပေါင်းတော့မပါဘူး။သူ့ကိုအခုရှင်များဝမ်းမြောက်ပဲသူ့ကိုလေးရှင်များကဒီတန်းပြည့်ပြီးတော့အလူစာရင်းတဲ့ ကောင်းလက္ခဏာတော်ကိုပါမတ္တိသံဃာမျိုးပရိဒါရမကျောင်းတိုက်ပရိဒါရမကျောင်းကွဲဓမ္မယုံကြည်၌သံဃာခန်းတစ်ခါ25သိန်းမန္တရံကုန်မြို့ပရိဒါရမသာသနာ့ရေးစာတွင်သွားမရေးစာဖြင့်ဆယ်ပင်တစ်သိန်းအမတ်3 296 29 6လ2008ခုနေ့ကနောက်ကျဒုက္ခပြည်များအတွက်ဒီကြောင်းကိုတသိန်းမလေးရံကုန်မြို့ပရိရာမပရိရာမ၌ဤအားဖြင့်ဖြစ်ကြီးအပြည့်ဝရာ1500ကျပ်အမှန်ငါ 2003ခုနှစ်မှစပြီး2012ခုနှစ်အထိဆယ်နှစ်တိုင်နဲ့အကြည့်လိုက်14ရက်နေ့တိုင်ရှိရာယောဂီများအားအရုံးစွာနာနေစွာရည်ရည်ဆိုရင်များကိုသိကဖြစ်ပါသည်တဲ့ဒီပေါင်းတော်ကြာတာပဲ 2003ခုကနေပြီးတော့2012ခုနှစ်အထိပါ2008ခုနှစ်အရုံးစွာနန္ဒစွာညနေဖြော်ရည်အတွက်ကုန်ကြငွေ36,6002008ခုဆွမ်းတဲ့ဒီလိုလူသား အတွက်ရည်စိတ်ချစရန်ဆရောအာလောကမှာဥထုဝေတတောင်းအမတ်6 2009ခုနှစ်အရုံစွမ်းနာလဆညနေကျော်ရီအတွက်ကုန်ကြငွေ3,600ကျပ်2009ခုနှစ် စွမ်းနဲ့အထွေထွေလှူဒန်းမှုအတွေ့ရည်စက်ချဆရာတော်ကြီးဟာဘောကမုတ်ထုတ်ဝေ၃ကောင်းအမတ်ခွန်နဲ့2010ခုနှစ်ရန်ကုန်မြို့နဲ့တောစကပဏိတာဓမ္မတို့တို့သင်္ကန်းဆယ်စုံကြီးနဲ့ဆန်း30 30ပါးစီဒီကြောင့်ကို သူကဘယ်လောက်တော့ဒီကရှစ်တောင်းတယ်သူကအမရှိ2010ခုနှစ်တန်လျင်ပရိရမတို့ကျက်စစ်မီတာအစုငွေ၄လုံးအမကော2010ခုနှစ်ဧပြီလ14ရက်နေ့ရုံစွမ်းနာနဲ့စွမ်းရည်ဆိုရင်လူသားငွေ 9သိန်း9500ကျက်တဲ့30 2019ခုနှစ်ရန်ကုန်ပဋိပဒါမှာဝါတွင်ဗုဒ္ဓယေရှုအစီအစဉ်တင်တာရန်ပုံငွေ30အမှတ်7 2019ခုနှစ်ရန်ကုန်ပရိရတော်မှာလူရည်ဒီဘုရားယေရှုအရှင်ယုတင်တော်ဆုနေ ပွဲအတွက်လူတန်းငွေတစ်သိန်းစနစ်2010နဲ့တခုနဲ့အကြီးလောက်ဆယ်ရက်နဲ့အရုစွမ်းနာနဲ့စွမ်းရည်နေချိုးရလူတန်းငွေဟွန်းဒီကနေပါလေလား14သိန်း6000 7000 650ကျော် 2019နှစ်ဆွမ်းနှစ်ထွေထွေလူတန်းမှုအတွက်ဒီစိတ်ဆက်ဆရာကြီးဟာနဝကမောထုဝေတသိန်းဆက်လေးသောစကံရိပ်သာတရားကြည့်ကြည်ရန်လူတန်းကိုတသိန်းစက်ခွန်2019ခုနှစ်2019ခုနှစ်ဝါဇုပင်ကကလူဝဲနဲ့ဆရာတော်ကြီး စစ်တော်60ကြီးအထိမ်မှ9တော့9တော့အမှတ်6 2012ခုနှစ်ရန်ကုန်ဗမြဓမ္မလူရည်ဗုဒ္ဓရေယူအခြေယူသင်္ဍဆင်းရင်းပွဲအတွက်ဒီကြောင့်ကိုတသိန်းစစ်ကို2012ခုဧပြီလ14ရက်နေ့ရုံစွမ်းအနေစွမ်းညနေဆိုရင်ဒီကြောင့်ကို ခုနှစ်သိန်း9350ဆက်ဆက်ရှိ2010နဲ့နှစ်ခုနဲ့အေဂျီလ10ရက်နေ့သတိအနောကမောထုဝေတသိန်း19 2010နဲ့နှစ်ခုနဲ့အေဂျီလ14ရက်ဓမ္မယုံ40သက်ရှင်အလှူဝေ2သိန်း သူရုံးကြီးအသုံးချနေတော့သိကျေစုများပါတော့28 2010နဲ့နှစ်ခုအကြိလက်14ရက်နေ့ခလန်းဒီမြစ်ကကြီးလောက်ပါလောင်းကြည့်ပါဦးမြစ်ကကြီးမြင်းဆောင်3943ဝယ်ယူမှုအတွက်အလှူငွေ9သိန်း 27 2010ခုနှစ်ဝါတွင်းဗုဒ္ဓရည်ကျိုးအစီအစဉ်ကိလာအတွက်ကာအစီငွေတစ်သိန်း20နဲ့နှစ်2010နဲ့နှစ်ခုကတိကျင်ကန်းစိတ်ကလူတန်းပွဲအတွက်အစီငွေ9000 23 2013ခုသုဒ္ဓအစီဓမ္မမိသားစု စုံစည်းပွဲအတွက်တန်ခါ၅ဘောအလှူငွေတစ်သိန်း24 2013ခုနှစ်သံလျင်နေရာဒီဘုဒ္ဓရေကျူစီကုတင်နာအတွက်ကာကသသိန်း25 2013ခုရန်ကုန်နေရာဒီဘုဒ္ဓရေကျူစီနိဂိမေအလှူတစ်သိန်း ဒီကုသိုလ်အကျိုးစုကိုသူအမှုရှင်များက30ဘုံဒီလီဘုံတော့လူနဲ့ပြမှာသတ္တဝါကောင်းလို့အမြအမြအမြပေးပါကြီးဟုတ်မှာတော့အမေဖိနေอืมတော့ကြတယ်နဲ့ပြီးတော့ပြည်နေတယ် 9နာရီခေါ်တော့မှာလူသူတွေကလှူပြီးတော့လူကပိုင်းကတုတ်ပြန်ဖို့တောင်းလေးရှိနေပါသေးတယ်သူဖြစ်တဲ့သာသနာတော်ကြီးနဲ့ကြုံတွေ့တဲ့အခါမှာကြုံတွေ့ရတဲ့လည်းရေးအတွက်သာသနာနဲ့ဆက်တဲ့ကုသိုလ်တူးပြီးရှိတဲ့ပုဂ္ဂိုလ်တွေသာသနာကိုဆွမ်းသင်္ကန်းကြောင်းပြီး ဒီစီလေးပါအပြင်အခြားလူရာတွေနဲ့ခေတုံးပစ္စည်းတွေပေါ်လေသာသနာနဲ့အသက်တပစ္စည်းတွေလမ်းလာတိမ်ပေါင်းများစွာရစေတအာမိကဒါနတစ္ဆေယနုဂဟလို့ခေါ်ပါတယ်ရုပ်ထုပစ္စည်းတွေရှိတာလူရာပစ္စည်းတွေနဲ့သာသနာကိုပံ့ပိုးဆောက်ရှောက်တာပေါ့ ။ဉာဏ်တော်ဒီဘက်ကလိုတာကတော့သူတို့ကအဝိဇ္ဇဒါနယုတ်တုကြီးဖြစ်ဖြစ်လူတယ်။ဒီကဓမ္မဒါနတရားပြန်ပြီးတော့ပြောရတယ်။တရားစကအတိတရားအကျင့်တရားပေါ့။မြတ်စွာဘုရားဟောထားတဲ့တရားတော်ဒီအတိတရားတွေ။ဒါနကုသိုလ်တွေဘယ်လိုလုပ်ရလဲ။အချိန်ကကုသိုလ်တွေကဘယ်လိုထင်ရလဲ။ စိတ်နဲ့စိတ်ထားနဲ့အသိဉာဏ်တွေဘယ်လိုစွပွားအောင်ကျုမှပွားများရတယ်ဆိုတော့ဘာလဲဒီနည်းမှနဲ့ရှင်းသုံးတဲ့နည်းတွေဘာလဲဒါတွေပြန်ပြီးတော့တုတ်ကြရတယ်အဲဓမ္မဒါနခေါ်ပါတယ်ကျိုးရရပစ္စည်းလေးပါးနဲ့သာသနာကိုသူတို့ဆောက်ရှောက်တာရှင်းရောက်ဆောက်ရှောက်တာဘာလဲပစ္စည်းအနုဂါလို့ခေါ်ပါတယ် ရောင်းတော့ပဲဆရာကဒီကရမတွေသူသားနဲ့ဒီသေးတွေခံယူပြီးတော့ဒီကရမတွေလည်းပဲသူတို့လူသားနဲ့ပေါက်ပိုးတဲ့စိတ်ဆာတွေဟောဒီအကျိုးကျေးဇူးရှိအောင်လေယာဉ်မြေကောင်းတော့ဖွယ်မြတ်စွာဘုရားလူတော်ကြရှင်ကကိုကြီးတီလာဆက်ပြီးတော့ကိုယ့်ဘက်ကမလိုရအောင်ဟောဒီရှင်းသုံးရပါမယ် ဒီလိုခြေလုံးထားတဲ့တရားတဲ့အညီဘောလေအတိတရားအခြေတရားတွေပြန်ပြီးတော့တုတ်ပြန်အချိရပဲဆောက်ရှောက်ပါတယ်ဆိုတော့ဒီဓမ္မလုံးခလို့ခေါ်ပါတယ်လည်းပဲဒီမှာသိမ့်ပုံရသွားပါလိမ့်နှစ်နဲ့ချီပြီးတော့28ခုနှစ်ကစပြီးတော့ အဲ2008ခုနှစ်ကစပြီးတော့ဒီမှာလာလိုက်တော့နောက်ဆုံး2013ခုနှစ်အထိပဲကျင်းတဲ့ချီတော့ကုသိုလ်တွေကျူးတာဒါဆင်းရဲရပဲရှိသေးတယ်ရှားထဲမှာဆင်းရဲမပါတဲ့ကုသိုလ်တွေလည်းရှိရှိမှာပါပဲဆင်းရဲရကုသိုလ်တွေကတော့နိပတ္တကုသိုလ်တွေပေါ့ ပါဠိလိုနိပတ်တပုံညလို့ခေါ်ရတယ်နိပတ်တဆိုတာကခိုင်နေမြဲတဲ့ကုသိုလ်တွေပေါ့ရာဝတ္ထုတစ်ခုကိုကိုမလှုပ်ရအောင်ပြေချမသွားရအောင်လို့ဒီကျိုးနဲ့ခြိတုပ်ထားတယ်လို့တာမဏတွေနဲ့ပဲဆွဲထားတယ်လို့ပေါ့ဒီခိုင်မြဲနေတာပါအဲဒါကိုနိပတ်တခိုင်မြဲသောပုံည မြန်မာလိုတော့ပေါင်းကောင်းမှုလို့ကြားလိုက်ပါလားကုံညဆိုတာကုသိုလ်ကောင်းမှုပြုသူရဲ့ဘဝဖြစ်စဉ်ကိုဖြူစင်စေတတ်တဲ့သဘောတန်ရှင်းစေတတ်တဲ့သဘောဒီပတ်လို့ရှိအောက်တန်းကျပြီးတော့ဖြူစင်တယ်ဆိုလို့ရှိရင်ဖြစ်တန်းကျတာပဲဖြစ်တန်းရောက်တာပဲဖြူစင်တဲ့အကျင့်တွေကျင့်လို့ရှိရင် ညဉ့်ညာတဲ့အပြုအမူတွေကကျင်းတော့ကျင်းတော့အစဉ်တန်းမြင့်တယ်လာတော့သူသူကိုယ်ကိုအစဉ်တန်းမြင့်နေကြတာပဲဟုတ်တန်းတော့တန်းတော့မကြချင်ကြဘူးသို့တော့အဲ့ဒီအစဉ်တန်းမြင့်မှုကတော့အလကားတော့မရဘူးတရှိအောင်လေကိုယ်မူရတရှိအောင်လေနှုတ်မူရတရှိအောင်လေစိတ်ရစေတာတရှိအောင်တရှိအောင်ထားအစီအရင်လေးဒီမှလေးပြည့်စုံအောင်ကြိုးစား ဒါတွေမျိုးဆောင်ကြခေါ်ခဲ့ပါတယ်စိတ်ဓာတ်တွေမလုံခဲနေတော့မရဘူးဒါနကုသိုလ်လုပ်လို့ရှိရင်ဒါနပုံညာလုပ်လို့ရှိရင်လူဘဝနောက်ဘဝရရင်တော့သောက်လီပြည်လေမျက်နှာမငယ်ဘူးဒီလားဒီပြည်စုံလို့ရှိရင်လူဘဝနောက်ဘဝလူချမ်းသာနဲ့ချမ်းသာရတယ်ချမ်းသာမကွယ်ဘူးစိတ်နဲ့စိတ်ထားတွေဆန့်ရှင်းအောင်ပြုလုပ်လို့ရှိရင် ကြုံရတဲ့အာရုံနဲ့ဆက်ပြီးတော့စိတ်ဓာတ်မလှုပ်ဘူးလောဘကိစ္စနဲ့ကြုံလည်းပဲလောဘမဖြစ်တဲ့ဒေါသကိစ္စနဲ့ကြုံလည်းဒေါသမဖြစ်ဘဲနဲ့ဖြစ်တောင်မှကြည်လိုကြောက်လွယ်ပေါ့လေရှင်လားစိတ်ဓာတ်တန်ရှင်းလာတာစိတ်ဓာတ်မြင့်မြတ်တဲ့ခေါ်တော့အတိညာနဲ့အတိမနဲ့ဖြစ်လာပြီဆိုလို့ရှိရင်မိမိဟာယုံနာကြီးပေါင်းစုနေတဲ့ ယုံနာစုကြီးပဲဆိုတာနားလည်တာတော့ဒီထဲမှာပုဂ္ဂိုလ်တတရားပုဂ္ဂိုလ်တ attva မဟုတ်ဘူးတော့ဒီထဲမှာအသက်ရှင်တဲ့အကောင်လေးမရှိဘူးဆိုတာအမှန်သိတော့တယ်တရားတွေအားထုတ်လို့အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့သိပုံနေသေးလို့ရှိရင်အကြောင်းနဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာဆိုလည်းနားလည်လာမယ်။ဘုရားရှိမမကန်ကြီးထိုင်ချလိုက်တယ် ထိုင်ရင်းနဲ့စိတ်အဆင်းရောက်ထိုင်ရုပ်ဆင်းဖြစ်ထိုင်ရနေပြီးတော့ထလိုက်တယ်ထိုင်ရင်းနဲ့စိတ်အဆင်းရောက်ထိုင်ရုပ်ဆင်းဖြစ်ကျောင်းနဲ့ကျိုးနဲ့မျက်စိရှိလို့မြင်ရတာမြင်ကြရှိလို့မြင်ရတာနှလုံးသွင်းရှိလို့မြင်ရတာမျက်စိမှာတိုက်ဆိုင်ပေါ်လာတဲ့အာရုံကြီးစိတ်ကလေးကရောက်သွားတော့ မနတိကာရခေါ်တဲ့စိတ်နှာဥလိကလှည့်သွားတော့ဒီတိစိတ်ကြီးဖြစ်တာတော့အကြောင်းနဲ့အကျိုးနဲ့သူအကြောင်းနဲ့သူအကျိုးနဲ့ဆက်ဆက်ပြီးတော့ဖြစ်ပုံလေးပြီးလာတာအကြောင်းကဖြစ်တာမဟုတ်ဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းမဆိုင်တဲ့အကြောင်းကမဆိုင်တဲ့အကျိုးဖြစ်တာမဟုတ်ဆိုင်ရာဆိုင်ရာအကြောင်းနဲ့ဆိုင်ရာဆိုင်ရာအကျိုးတွေဖြစ်တယ်ဆိုတော့အကောင်းနားလေတော့ဒီမကြီးကဖန်ဆင်းတယ်လို့လို့ဆိုတဲ့အစွဲကြီးရှိတော့အဲ့ဒီအစွဲကြီးချုပ်ကုန်တာ ဒီခရိယဘာသာဆိုလို့ရှိရင် God ခေါ်တဲ့ Creator ကဖန်ဆင်းတာအလားကဖန်ဆင်းတာမဟုတ်ဆိုရှင်းသွားတော့တယ်ကျုံကျိုးတဲ့ယုံနာတရားတွေအဖြစ်ပေါ်ပြီးတော့ခွဲကြောက်သွားဖို့ဒီလိုရှိရင်ငရေရယုတ်ညာဟာကြီးတဲ့ဒီပါလာတယ်ဆိုအစွဲဒီအဲ့ဒီအစွဲဒီကျွတ်တော့ခုချက်ချင်းပေါ်ချက်ချင်းကြောက်ချက်ချင်းပေါ်ချက်ချင်းကြောက်သွားတယ်ဆိုရင်မွေးပြီးတော့တည်သွားတယ်ဆိုတော့မွေးတည်တာပဲ ကောင်းတဲ့ဆင်းရဲတဲ့ထဲမှာဆင်းရဲစီပဲဆိုတာကြည့်တာကဒါလည်းပဲကြောင်းရင်ရလို့ရှိရင်မဖြစ်ပါနဲ့လို့တားလို့ရတာမဟုတ်တားနိုင်တဲ့အကောင်လေးဆိုတာလည်းမရှိဘူးဖြစ်ဖို့အကြောင်းတိုက်ဆိုင်လာလို့ရှိရင်မဖြစ်အောင်လည်းဘယ်သူမှသိဖြစ်လို့မရဘူးဖြစ်မှာပဲအဲတော့ကိုယ်ထဲမှာရဲတဲ့ကောင်းစားစားနဲ့ဆန်းလာတဲ့အကောင်လေးရှိဘူးဆိုတာသိချင်ကြတာပဲ ဒီနည်းနဲ့ပဲဆက်လက်အားထုတ်သွားလို့ရှိရင်အသိဉာဏ်နဲ့ရင်းကျက်လာတာပဲရင်းကျက်ပြီးတော့ပြည့်စုံစွာအရင်းတော်ကိုရိယာမညာပုံညာနဲ့မျက်မှောက်ပြုကြည့်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာဆန္ဒကြည်ဝမှုပြည့်မဲ့အပယ်လေးပါးကလုံးဝလွတ်သွားတော့လူဘဝနောက်ဘဝဆုံးကြီးဆိုင်ရောကခုနဘဝနဲ့တိုးပြီးတော့မရတော့ဘူး ကြောက်စရာကောင်းတဲ့ဘဝဆိုးတွေကလွတ်တဲ့အပြင်လူဘဝနောက်ဘဝတော်မှဖြစ်လိုက်ခြေလိုက်ဖြစ်လိုက်ခြေလိုက်ဆိုတာမရဆုံးခုနဘဝပဲဟိုပဲဆိုလို့ရှိရင်အဖြစ်တွေရပြီးတော့တကယ်ချမ်းသာစိတ်တွေတွေ့သွားတော့မှာအဲ့ဒါလိုတတ်နိုင်တာပုံရဆိုတာမိမိရဲ့ယုံနာခြင်းကိုဖြူစင်သရှင်းစေတတ်တယ် လူဓာတွေကိုလည်းပဲဖြည့်ပေးတတ်တယ်အဲလိုကုသိုလ်တရားတွေကဒါလေးစားတတ်တဲ့ကုသိုလ်တရားတွေပဲလေးစားတတ်တဲ့အရာကိုလေးစားခံရလောက်အောင်ကိုပဲကိုယ်မှဖြည့်စုံထားနေရတယ်ကိုယ်မှလေးစားလောက်တဲ့ပုံရမရှိဘူးဆိုလို့ရှိရင်ဘာသွားအားကိုမလဲဘယ်မှအားကိုလို့မရဘူးအဲဒါလောက်ထားရတယ်အခုဒီမှာ စုဦးတွေစုပြီးတော့ပေါ့လေဆိုင်ရဆိုင်ရအလူကွက်ဒီမှာထည့်ထားတာဒီအားရစရာကြီးပါပဲဘုရားလက်ထက်တော်ကာလကဘုရားအယူဝါဒမှာတဝါအခြားအယူဝါဒဟောင်းလေအိန္ဒိယမှာရှိပါတယ်ကြီးကြီးဆိုတော့သူတို့လည်းအားကောင်းတာပဲရှင်သာရိပုတ္တရာကိုရမကြီး ရှုံးကတခါတခါကြောက်ရနေစောစောထွက်လို့ရှိရဲ့စောသေးတော့အချိန်စောင့်တဲ့အနေနဲ့ပါလေသူတို့အဲ့ဒီတိတ်ချိကြောင်းဒီဝင်ဝင်ပြီးတော့ပါလေထောက်ထားတဲ့သဘောတော့မဟုတ်ပါဘူးသူတို့အချိန်လေးကိုကြည့်ရအောင်ဆိုပြီးတော့ဝင်တဲ့ဝင်ခိုနာတာအဲ့ဒီမှာတိတ်တိကျကျပြောနေကြတယ် ကိလေသာကုန်ခမ်းမှလုံးဝအပေဘွားကလွတ်ကိလေသာမကုန်သေးပဲနဲ့တစ်စိတ်တစ်ပိုင်းကုန်ယုံနေတော့အပေဘွားကမလွတ်သူတို့အဲ့ဒါတွေညှိခုံကြတာပါဒါနဲ့ရှင်သာရိပုတ္တရာကိုရိုနာကြီးရဲ့အဲ့ဒီဝိုင်းနဲ့ဝင်ပြီးတော့ဆွေးနွေးတာမရှိဘူးသူတို့ပြောတဲ့ဟာတွေဆွေးနွေးတဲ့အတိုင်းပဲနားထောင်ပြီးတော့ဆုံးခံကြတယ်မြတ်စွာဘုရားထောင်တော့ ကြော့ရောက်ပြီးတော့ပေါ့လေသူကြားခဲ့တဲ့သတင်းသိကြည့်ဒီအချင်းချင်းဆွေးနွေးတဲ့သတင်းမြတ်စွာဘုရားလျှောက်ကြတော့မြတ်စွာဘုရားကသူတို့တည်းကဘာနားလဲသူပြောနေကြတာတော့နဲ့ဒီလိုမဟုတ်ဘူးတဲ့သောတာပန်အရှင်ရောက်လို့ရှိရင်ဘယ်ဒီဘောကလုံးလုံးဝလုံးရောက်တယ် တကယ်ကဆိုလို့ရှိရင်တော့လူဘဝနဘဝသုံးကြီးစာကြီးနဘဝပဲဒီချိန်မှပြန်လာတော့လူဘဝနာကဆိုလို့ရှိရင်ကာမဘုံပြန်လာတော့ရဟနာဆိုလို့ရှိရင်နောက်ဆုံးပြိဋိဘာဆံဒီဘဝမှာဖြစ်တော်မူဆိုတော့ဘောလေအဲဒီတော့တပါအမျိုးသားတွေလည်းမြတ်စွာဘုရားခွဲဟောပါတယ်တကယ်ကအမျိုးသားအနာကအမျိုးသားတွေရဟနာအမျိုးသားတွေခွဲပြီးတော့ဟောပါတယ် အဲ့ဒါရှင်သာရိပုတ္တရာသာရိပုတ္တရာရဲ့စိတ်သားကမေးလို့ဒီတရားငါဖျားဟောရတာတဲ့မဟောချင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့လူတွေကခပ်ဖို့ပေါ်လိုက်တတ်တယ်ကြားထုတ်လို့အနည်းဆုံးတတ်တော်ဘာဖြစ်သွားပြီဆိုရင်ငါဘောအာမဂတ်ရှိပြီဆိုပြီးတော့ရှေ့ကိစ္စကိစ္စကုန်ခံတဲ့အသည့်ဆက်အောင်ထုတ်တော်ဘူးတဲ့အဲလိုဘဝတွေဒါရှိနေတာပါလေ ဘဝကြီးပြတ်သွားတာပိုကောင်းတာပေါ့လေအဲလိုမြတ်စွာဘုရားမကြောက်ဘူးတယ်ဘဝကြီးဆက်ရတာကိုပဲမြတ်စွာဘုရားကသိစိတ်တော်မူဘူးဘောပြတ်တာကောင်းတာပဲအဲလိုဘာဖြစ်ဖြစ်ဘဝရဲ့လို့ဖြစ်လာပြီဆိုလို့ရှိရင်ကုသိုလ်ကောင်းမှုပြုရတာဘဝပြတ်တဲ့အရတ္တဖို့ဘောပေါ့လေ လက်တို့ကိုပေါ့ဘွားပြတ်တဲ့နှမရတာဒါတော့ဖြစ်တယ်ဖြစ်တာထားပါလိမ့်နှမချက်ကတော့ထားရတော့အဲ့ဒါလို့တိရှိတွေဆွေးနွေးတဲ့အချက်နဲ့မြတ်စွာဘုရားဟောကြားတဲ့အချက်တွေပါဠိတော်မှာဟောထားတော့အထောက်အထားဆရာကရိုးရိုးပုဂ္ဂိုလ်ကြီးရှင်းလက်ဆရာပေါ့လေ ဖွင့်ဆိုထားတဲ့အချက်ခဲတွေဘုန်းကြီးတို့ကိုယ်ရဘဝသာပြီးတော့ကြည့်ကြရပါလေဆရာကြီးတွေကအထူးသဖြင့်ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးထံကိုရောက်တဲ့အခါမှာပို့ပြီးတော့ရှင်းပါတယ်ပါဠိတော်ကြီးပြထားတာရေသဗ္ဗနာကုလနာတိတိတရဏာနိပိဿတိကာနိဧကန္တလကပတ္တံ เอกาปอกเอกาปอกขันเอกาวัตวาติกาเอกောอาวัตเอวะรูปะนิพพตปุญญานิอัตติတေသာမိဂတိနိဗ္ဗာန်သောတာပန္နသတိသာလေးဝဒါနိကုလာလေးဆိုတာပါလေဟုတ်တော့ပါပမာလိုကတော့ဘုရားတရားသံဃာရဲ့နာသုံးပါးရဲ့ဂုဏ်ကြီးတွေသိပြီးတော့ ယုံကြည်တာတဲ့လက်ခံထားတာဘုရားဘာသာဝင်အဖြစ်ခံရတာပေါ့ဒါပေမဲ့အခုကာလဘုရားဘာသာဝင်လိုမဟုတ်ပါဘူးကလေးဘွားကလူကြီးသူမတွေကသင်ထားတာဆိုတော့ဆိုတော့ယုံကြည်တာပဲဘာမှတိတ်တော့ဒီလိုရောက်တဲ့ပုဂ္ဂိုလ်တွေတော့မှဗုဒ္ဓတဏ္ဍာမိသမိဓမ္မတဏ္ဍာမိသမိသံဃာတဏ္ဍာမိသမိဆိုတာဗုဒ္ဓဘာဆိုတာဓမ္မဘာသံဃာဆိုတာဘာဆိုတာမသိပါဘူးမသိသေးတဲ့နှုတ်တဲ့ဆိုတဲ့ ဘုဒ္ဓဘာသာဝင်ဖြစ်ဥပဒကဥပဒိကဖြစ်ခံရတဲ့ခါကတော့ခပ်ပေါ့ပေါ့ပါပဲ။နမောပြေမှာအဲ့ဒီလိုဘာမှအတိအကျမရှိဘဲနဲ့ဘုဒ္ဓတရဏကိစ္ဆာမိဆိုပြီးတော့ရည်ရရတာနဲ့ဘုဒ္ဓဘာသာဝင်ဖြစ်တဲ့ဥယျာဉ်ကြီးအများကြီးပဲ။ဘုဒ္ဓဘာသာစစ်စစ်သိမရှိပါဘူးငါပြော။အဲ့လိုရည်ရရတာမဟုတ်ဘူး။ ဘုရားမှာဘယ်လိုကုံတွေရှိရဲဆိုတာပေါ့လေလက်လမ်းကြီးတွေများသိရှိပြီးတော့အာကိုယ်ဝယ်လိုက်တာပဲဆိုပြီးတော့စိတ်ကြီးရဖြစ်ဖြစ်နှုတ်ကဖြစ်ဖြစ်ဘုဒ္ဓံတဏ္ဍာဆိုပြီးဆိုလိုက်တာတရားကလည်းအတ္တိတရားအကျင့်တရားအတ္တိတရားရှိလို့ကျင့်လို့ရှိရင်ကျင့်သလောက်အစစ်တမ်းမြင့်တက်လာတဲ့ဘုံရည်တွေသိလို့ရှိရင်တရားကတကယ်အားကိုးစရာပဲဖဲသားတော်ရဟန်းတော်တွေလည်းပဲ မြတ်စွာဘုရားဆုဆုံးမတဲ့အတိုင်းအခြေခံပရိယတ်တိကြီးထည့်ပြီးတော့သူတို့လည်းကျင့်ဒီသူတွေဘာနဲ့ပံ့ပိုးနေတဲ့ဒကာဓမ္မတွေကိုလည်းပဲစိတ်တိတ်ဆန္ဒနဲ့ရသူတိလမ်းကြောင်းပြနိဗ္ဗာန်လမ်းကြောင်းပြမြေတော်ပြီးခိုးနေတဲ့တပည့်တွေကိုလည်းပဲပရိယတ်တိကြီးကြားပြီးတော့ပရိယတ်တိကနေပြီးတော့ပေါ့လေတကယ်ကျေဆုံးတဲ့အပိုင်းကြီးကိုပေးနိုင်တဲ့ရဟန္တာကကောင်းလေပေါ့လေ ဒါလည်းကိုယ်ဝယ်လိုက်တာပဲဘာမှမကြည့်တဲ့ပုဂ္ဂိုလ်တွေတော့မကိုယ်ဝယ်လည်းကိစ္စမရှိပါဘူးသို့တော်မဖြစ်တော့မဖြစ်ရဘူးအဲ့ဒါသံဃာတဏှာကိစ္စဓမ္မတဏှာကိစ္စသံဃာတဏှာကိစ္စဆိုတာကိုယ်ွယ်ခံရတဲ့ဒီယုံကြည်တိုက်တဲ့ဘုရားတရားသံဃာရဏ၃ပါးစံတဲ့ကာယကျိုးဘဝ ဒါတွေကိုသိနာလည်ပြီးတော့ယုံကြည်ပြီးတော့လုံဆောင်မှအတိတ်ပဲရှိပါတယ်အဲဒီလိုတဏှာကုံမျိုးဆောက်တည်တာဒီဘတ်တာပုံရထဲမှာပါတယ်နဝတိကမြဲတာဒီဘတ်တာပုံရထဲပါတယ်သမုကုံကာမတောင်းကြမှုလယ်မှုဝိရိယသောက်ခြင်းအဲဒီ၅ပါးကအရှောင်နိုင်တာအဲဒါနိဗ္ဗာန်ပုံညာထဲမှာခိုင်ရတဲ့ ကောင်းမှုတွေမှာပါတယ်ပြီးတော့အရက်ထဲမှာပေါင်းစုပြီးတော့ပေါ့လေအောင်မှာကုသိုလ်ကောင်းမှုတွေပြုကြတာတတ်နိုင်တတ်နိုင်တော့တပတ်တတ်နိုင်တပတ်နှစ်ပတ်တတ်နိုင်နှစ်ပတ်ပေါ့လေမဲချတာပေါ့လေမဲကြတဲ့ပုဂ္ဂိုလ်ကသူကသူ့အရေးအတွက်လိုက်ပေါ့လေတောင်းယူပြီးတော့သူတန်းရတာ မာတုံမဲလို့လည်းခေါ်ပါတယ်ပြေးတော်မဲလို့လည်းခေါ်ပါတယ်ဒီတော့စင်္ကာရသဘာသတ်မှတ်ပြီးတော့ဒီလိုဆိုကြည်ရွေးစိတ်ချောင်းနေမှာပေါ့လေဆုံးပို့တာသို့မဟုတ်တပတ်ဘယ်ရဘယ်နည်းနည်းမှာသူတို့တော်ယူပါလေဆိုရတော့အဲ့ဒါလေးလေးပတ်တာပုံရပဲခိုင်ရတဲ့ကုသိုလ်တွေပါပဲ ဝါဆိုကာလရောက်လာပြီဆိုလို့ရှိရင်ဝါဆိုတဲ့ပုဂ္ဂိုလ်များမိမိတို့ပတ်သက်တဲ့ကျောင်းမှာဝါဆိုတဲ့ပုဂ္ဂိုလ်များကိုဝါကျုတဲ့ခါမှာဝိဖို့ရံပေါ့လေသင်္ကန်းလေရာတွေသင်္ကန်းတွေယူကြတာအခုဖြစ်မှာတော့ဝါမဆုံးရင်ကဝါကျုယူကြတာဝါကျုသင်္ကန်းနဲ့မှပါနေပါလေထုံးစံတိုင်းဆိုလို့ရှိရင်ဝါဆိုသင်္ကန်းဆိုဟောဝါ ဝါကျိုသင်္ကန်းပေါ်ဝါကျိုသင်္ကန်းဆိုဝါကျိုသင်္ကန်းပေါ်လူတန်းတော်ကတိကာလမှာလည်းရှိတာဒါတွေလည်းပါပါတယ်အများပောက်ကိုချိုးဖို့ရအတွက်ရေတွေးရေကသူ့တော်ရေပိုက်တို့ပါလေဒီဘက်နဲ့ပတ်သက်တဲ့အသုံးဆောင်ပစ္စည်းတွေပေါ်လေဒါတွေအကုန်လုံးပါမှာပါပဲဒီကံတောက်ရေကံတောက်ရေကံတစ်ခုကျောင်းပေါ် နေကြအကြောင်းပဲဖြစ်ဖြစ်စွာအကြောင်းပဲဖြစ်ဖြစ်ဓမ္မယုံပဲဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့လေတယောက်တည်းတတ်နိုင်တယောက်တည်းတယောက်တည်းမတတ်နိုင်လဲစုပေါင်းပြီးတော့ဆောင်းဆောက်ဆောက်ဆောက်ပြီးတော့စုစမ်းတာတွေပေါ့စေတကြီးအကောလုံးနိဗ္ဗာန်ပုံရနေပါပဲအဲဒီနိဗ္ဗာန်ပုံရတွေပြုပြီးတော့ကုသလကတ္တဝအာဝိဇ္ဇေယ ပြုထားတဲ့ကုသိုလ်ကိုငါသာရေးပြုပါလားပြုနိုင်ပါလားဆိုပြီးတော့ပြန်ပြီးစဉ်းစားအောင်ရမယ်။အောင်မယ်အောင်မယ်တဲ့ကုသိုလ်အတိတ်တွေထပ်ပြီးတော့ဖြစ်နေပါလေ။ကုသိုလ်စိတ်တွေထပ်ပြီးတော့ဖြစ်နေပါလေ။ကုသိုလ်စိတ်ဆိုတာသဘောတောတာမောဟကင်းပြီးတော့စိတ်ကျဲတဲ့စိတ်တွေပေါ့။ပါဠိလိုပုံညခေါ်တယ်။စိတ်ကျဲတယ်ဆိုလို့ရှိရင်အဲ့ဒီစိတ်ကျဲတဲ့စိတ်ကို စင်ကြယ်အောင်ပြုလုပ်တဲ့ပုဂ္ဂိုလ်ကသုံးဖို့စင်ကြယ်လို့တဲ့ပုဂ္ဂိုလ်ကအလေးထားပြီးတော့လုံနိုင်မှစင်ကြယ်တဲ့စိတ်ကြီးဖြစ်တာပဲဒါကိုဥစားမပေးဘဲနဲ့တခြားမပြောပါလို့တဲ့ဟာတွေဥစားပေးလို့ရှိရင်ဒီဘက်ကကုသိုလ်တွေနည်းသွားတယ်တစ်ဖက်ကလည်းမကမမကင်းလာဖို့လေလောကီကိစ္စတွေဆောင်ရတယ်လို့အခြားတစ်ဖက်ကလည်းပဲကုသိုလ်စိတ်ကြီးဖြစ်ဖို့ အလေးထားပြီးတော့အချိန်ပေးရပါတယ်။ချိန်ပေးလို့ရှိရင်တွေးနိုင်သလောက်ကုလစိတ်ဓာတ်၃ပါးလုံးပေါ်လေပြောစရာကိစ္စပြည့်လာတာတွေသိပြီးတော့သန့်ရှင်းမှုလေးတွေရတတ်ပါတယ်။အဲအခုလိုခါလာအလာမျိုးမှာဆိုလို့ရှိရင်အထူးကုသိုလ်ပေါ့အထူးကုသိုလ်တွေပြုလုပ်တော့ဒီမှာဒါနကုသိုလ်ပြုတော့ကိုယ်တို့သံယုတ်သန့်ရှင်းစေပြီးတော့ပေါ့လေ ကိုယ်နဲ့သူတည်ရောက်အောင်သူကဖြည့်ပေးတယ်။ဘာဝနာတရားတွေအားထုတ်လို့ရှိရင်စိတ်တွေမလုံရှားရအောင်ဇာကဒေါသတွေနဲ့ကြုံလို့ရှိရင်လည်းပဲတွန်းလာအားကြီးကောက်အောင်ဆိုပြီးတော့အချိန်တိုင်းချိန်တိုင်းအားထုတ်တဲ့ဘာဝနာကုသိုလ်စိတ်ကလေးတွေကသူကဖြည့်ပေးတာအတိညာဉ်တွေဖြစ်လာလို့ရှိရင်အစိမ့်စိမ့်စိမ့်ညာလေးတွေဖွင့်တော့ အစွဲတွေကျုပ်ပြီးတော့နောက်ဆုံးဥပဒနာဉာဏ်ကြီးပြည့်ပြည့်စုံပြီးတော့အနည်းဆုံးတမက်တစ်ခုရသွားပြီဆိုလို့ရှိရင်ဘဝအမကတိရသွားတာအဲ့ဒီလောက်ထိသွားရမှာပါအဲ့ဒီလောက်ထိမရောက်သေးပေမဲ့လို့အခုပြောခဲ့တဲ့ဘုသုံးပါး၅ပါးတိကအစသည်ပေါ့လေဆွေးနွေးတဲ့ကုသိုလ်တွေရှိရလို့ရှိရင်အဲ့ဒီကုသိုလ်ရှင်ဟာသူ့မှာကုသိုလ်စိတ်ကြီး အချိန်ကများနေတော့ကိုယ်လုံးစိတ်ဓာတ်၃ပါးလုံးစိုက်ရှင်းမှုလေးတွေရနေတယ်စိုက်ရှင်းတာကောင်းတာပဲအမြဲတမ်းစိုက်ရှင်းနေပြီဆိုလို့ရှိရင်အောက်တန်းစားအကျင့်ဆိုးတွေပေါ်လေဒါကြီးကျင်းနေတယ်ဆိုတဲ့သဘောတရားတော့ အဲဒီကျေစိုးတွေကင်းနေလို့ရှိရင်ကုသိုလ်စိတ်တွေကြီးလို့ဖြစ်နေတော့သူရဲ့လာရကတိကလည်းပဲမြဲတယ်ဒီကုသိုလ်စိတ်နဲ့တည်တော်လို့ရှိရင်မကောင်းတဲ့ဘဝမရောက်ဘူးဒါဆိုတာပေါ့ဘာနဲ့တူတယ်ဆိုလို့ရှိရင်သောတာပန်နဲ့အလားတူပါတယ်တဲ့သောတာပန်များတရားတို့လို့တရားစစ်စစ်ရသွားပြီဆိုလို့ရှိရင်အပယ်မလားလို့သူကလည်းအပယ်မလားပါဘူးတဲ့ဒီလိုတော့ကုန်တည်ရှိရှိထားပါတယ် သောတပန်နဲ့တူတယ်ပြောတာနော်အတူကအစစ်မဟုတ်အတူပဲတရားတော်ကတတဝန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကအပေတကားပြည့်တယ်လို့ပြောမြောက်တယ်လို့အခုလိုကုသိုလ်တွေပြုထားပြီးတော့ကုသိုလ်စိတ်နဲ့ကြည်လင်းတဲ့စိတ်နဲ့တည်သွားလို့ရှိရင်ဂတိမြဲတယ်အပေမလားဘူးဒါလို့ပြောတာပဲဘယ်လောက်တိုင်းတာဒီအပေမလားဘူးဆိုတာတော့ဒါတော့ပြောလို့တော့မရဘူး နောက်ဘဝတွေဆက်ရအောင်မယ်ဆိုတော့နောက်ဆက်ရမယ့်ဘဝတွေမှာမိသို့ဖတ်သို့ဆရာသမားသို့ဒါတွေနဲ့တွေ့ရပြီဆိုလို့ရှိရင်တော့ကုသိုလ်ဖြစ်ခွင့်မရတော့ဘူးအကုသိုလ်ကြီးအကုသိုလ်ဆိုတဲ့ဒီအကုသိုလ်ကြီးလို့ရှိရင်အပယ်လဲကောင်းနေကြတာပဲဟောတောတပ္ပနဲ့သတိတာနေဟောတောတပ္ပနဲ့အလားတူတယ်လို့သာစာကဆိုထားတာတောတပ္ပနဲ့တူသူတဲ့ သူလည်းဆိုတာအတုပဲအစ်စ်မဟုတ်သေးဘူးအစ်စ်ဖြစ်ဖို့အတွက်ကတော့အခုလိုအခွင့်သာတဲ့အခါမျိုးမှာပေါ့လေစိတ်ဓာတ်ဘုံကြီးအတိမတိုးစေနေတဲ့အစ်စ်မြင့်တဲ့တိရိစ္ဆာန်ဘာဝနာတရားတွေကိုတော်တော်လေးပြည့်စုံရှင်းတော့တဲ့ကြီးအထုတ်မှာဝိပဿနာဉာဏ်တွေနဲ့အစဉ်တိုင်းတက်ပြီးတော့အနည်းဆုံးဓမ္မတော်ရအောင်အထုတ်မှာဒါမှသိချရတယ်။အဲဒါမှအမဂ္ဂရဲ့ရှိတဲ့တောတ္တဝအရှိဖြစ်နေတာ။ အခုအထုတ်နေကြတာသောတပန်လမ်းစဉ်ပါပဲအချိန်ယူပြီးတော့အထုတ်နိုင်လို့ရှိရင်ဥပဒနာဉာဏ်ရှင်တွေတက်ပြီးတော့တကယ်ကြည့်ပြမစအရင်းတောက်ကိုပထမဆုံးသောတပတိမဲ့နဲ့တွေ့သွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကသောတပန်ပုဂ္ဂိုလ်ခေါ်တော့ပဲအနည်းဆုံးဒီဘဝမှာအဲ့လောက်တော့ညှော်မရပါတယ်အဲ့ဒီလောက်မှမညှော်မနိုင်ဘူးဆိုလို့ရှိရင်နောက်ဆက်မဲ့ဘဝတွေမှာမပြောနိုင်ဘူး ဒီလောက်ပဲအခုသရဏဂုံမြဲတယ်ငါးပါးတိကမြဲတယ်အခုဟောဒီငါနေလှူတယ်ချွန်းနေလှူတယ်ကြောက်နေဆောက်လှူတယ်ဆိုတာပေါ့လေအဲ့ဒါကြီးကမတိကြသေးဘူးဒီကုသိုလ်ကြီးကသိကြဖို့အတွက်လိုပါတယ်ဘယ်လိုပဲဖြစ်စီစာလာပိလာတိုင်းကတော့ နားလည်ထားဖို့တော့လိုတာပါပဲနားလည်ထားပြီးတော့အခုလိုကုသိုလ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာသာပေရသောတာပန်နဲ့တူတူများသောတာပန်အတုအစစ်တော့ရောက်နေပြီအတုဟာအတုပဲအတုကနေပြီးတော့အတုကနေပြီးတော့အစစ်ဖြစ်ဖို့ရတဲ့ငါတို့လိုနေပါသေးလားအဲ့ဒါကိုမြန်မြန်ဖြစ်ရမှာပါလားဆိုတဲ့ ကြွေးကြော်တာနဲ့ပေါ့လေအခုလိုတိခါမောင်နာတရားကြီးပြည့်စုံကျင့်လောက်တဲ့ဒီအထုလို့အနည်းဆုံးတတ်တော်ဘာဖြစ်သွားပြီဆိုရင်လူဖြစ်ရကြိုးသာသနာတော်ကြီးနဲ့တွေ့ကြကြိုးနှက်သွားပါပြီခုနကာလာပိလာတိုင်းကျေးဇူးတင်ပါကြီးဆရာတော်ဘုရားကြီးမိတ်ကြားထားတဲ့ကြံလေးဆိုပြီးတော့ပေါ့လေတူတူတုတ်တုတ်ရေးလိုက်ချကြတော့လိုက်ဆိုကြ တိတရဏငါသီလမေချသရေတံတိတရဏငါသီလမေချသရေတံတိတရဏငါသီလမေချသရေတံသိရသမား တိတရဏဆိုတာတိဆိုတာပါပါဠိစကားပါပဲတိတရဏဆိုတာတိဆိုတာ၃ခုတရဏဆိုတာ၉ခုရ၃ခုတော့၉ခုရ၉ခုရ၃ခု၃ခုရ၃မျိုးတိဗုဒ္ဓဖရာနိဓမ္မသုံးသံဃာဘောလေဇာန်ထားရှိတဲ့ဂုဏ်တော်လေးနဲ့ပြည့်စုံတဲ့မြတ်စွာဘုရားဓမ္မ ကြားနာရုံနဲ့တော့မပူကျင်တဲ့ကျင့်လို့ရှိရင်ကျင့်သလောက်ကျင့်မှုချမ်းသာရပြီးတော့အ ਨੇ ဆုံးတတ်တော့မှပြည့်သွားပြီဆိုလို့ရှိရင်အပယ်လေးပါးကလုံနိုင်တယ်။လက်လူအကြီးတွေးတွေနဲ့ပြည့်စုံတဲ့အတိတရားအကျင့်တရားဒါကိုပြောတာသာဝတိယဓမ္မမဟုတ်ဘူး။ဉာဏ်တော်ကြီးဟောလိုက်တဲ့တရားဓမ္မတက်တဲ့မဟုတ်ဘူး။နေ့စဉ်နာရတဲ့ဓမ္မတက်တဲ့မဟုတ်ဘူး။ ကြားနာယုံတစ်သက်ဓမ္မမဟုတ်ဘူးကြားနာပြီးတော့သတ္တတရားတွေလုံးကြသဘောကညာနဲ့ဖြစ်ပြီးတော့အနည်းဆုံးဓမ္မတစ်ခုလို့ညှော်မှပြီးတော့ကြည့်ရတဲ့တရားကျင့်လို့ရရှိတဲ့ဟာတရားအဲ့ဒါကိုပြောတာအဲ့ဒါမှအာကိုလောက်တော့ဓမ္မတဏ္ဍာကိသံဆိုတဲ့အတိုင်းပေါ့လေအဲ့ဒီလိုအခြေအနေဆက်အောင်အထုံနေကြတဲ့ပရိယပတိပအထုံနေကြတဲ့တကယ်တန်ဃာတွေအကိုဝယ်တဲ့အရာတွေပါ အဲ့ဒါလေးနားလည်ရမှာအဲ့ဒါဘယ်နှမျိုးလဲဆိုတော့တိ၃မျိုးတဲ့သရဏဆိုတော့ကိုယ်ဝေရာတဲ့၃မျိုးသောကိုယ်ဝေရာတဲ့ကိုယ်ဝေရာ၃မျိုးကိုယ်ဝေစရာ၃မျိုးတဲ့ဒါဆိုလို့လေလောကမှာ၃ကိုယ်ဝေရာ၃မျိုးဒါပဲရှိတယ်အဲ့ဒီအပြည့်နတ်ဒီပါရင်မရှိဘူး မြမလည်းပဲကိုယ်ဝရတဲ့မပါဘူးနတ်လည်းပဲတရားလည်းပဲကိုယ်ဝရတဲ့မပါဘူးရိုးရာနတ်တွေလည်းကိုယ်ဝရတဲ့မပါဘူးကိုယ်ဝရစရာဒီသုံးမျိုးပဲရှိတယ်ဒါပေမဲ့ဒါပေမဲ့လို့ကိုယ်ဝရအစိတ်ကိုလွတ်ပြီးတော့ကိုယ်ဝလိုက်ကြတာနတ်တွေလက္ခဏာတွေတွေ့လိုက်ကြတာအိမ်မှာလည်းအုံကြီးဆွဲတာအုံကြီးဆောက်သွားလို့ရှိရင်ဘာလို့လို့ညာလို့လို့ဟောလေဒီမှာอืม အစွဲကြီးနတ်လုံးကြလို့ရှိရင်နတ်ကြိုက်မှလည်းသူတို့သိကြောက်တာအကြည့်ပြစ်တာတော့မကြောက်ဘူးသူတို့နတ်မကိုပဲလို့နတ်ကြိုက်မှလည်းသူတို့ကြောက်တယ်ဆိုတာကအကြည့်ပြစ်တာကနတ်ကြိုက်တာတဲ့ကိုဆိုတယ်အဲ့ဒါတတိပြုလို့ပဲနတ်ကကိုယ်ပဲကိုမဟုတ်ဘူး တန်နိုင်လို့ရှိရင်သူတို့ရည်စူးပြီးတော့ဟောအရှင်သတ်တို့သင်တို့အတွက်ကုသိုလ်ပြုပြီးရတယ်နော်သင်တို့ကုသိုလ်ကကုသိုလ်ရဲ့ဝေစုတွေမြတ်ပါတယ်ဆိုတော့အဲ့ဒါနတ်ပြည်အကျိုက်ဆုံးပဲနတ်အကျိုက်ဆုံးကိုလုပ်ရမှာဒီမပြောသေးပြင်ပဲလေအုံးကြီး66လေးနာနတ်ကစားပါမလားလူတွေပဲပြန်စားကြည့်တာလေအဲ့ဒါတတိပြုဖို့ပေါ့ တကယ်ကိုယ်ဝရစိတ်ကိုဂုဏ်တော်တွေကြည့်ပြီးတော့ကိုယ်ဝေတ္တမှာကိုယ်ရတို့လက်ပြီဆိုလို့ရှိရင်ဓမ္မတပါတိတိကိုယ်ဝေစီမရှိဆိုတာပါလေကုတော်မိသရဏမြတ်စွာဘုရားငါရဲ့ကိုယ်ဝေရအညာဏတိအခြားကိုယ်ဝေစီမရှိဆိုတာပါကောင်းတာလည်းမှာအဲ့ဒါတတိပြုတာပေါ့ဘုရားတရားတော့ပြည့်ပြည့်ပြီးတော့လက်ကြိုက်မှာတော့တိတ်ကြောက်တယ်သူတို့ နတ်ကသူတို့ကြိုက်မေတ္တာပို့ပေးလို့ရှိရင်သူတို့ရည်သူတဲ့ကုသိုလ်ကောင်းမှုပြုစေတိတ်ကြိုက်တာနတ်ကစေတနာနဲ့ထားဖို့ဒီတရဏ၅ဒီလသရုံသုံးပါးဆောက်တည်တဲ့ယုံကြည်ခြင်းကိုလှုပ်တဲ့လျှောက်ဆိုရတဲ့ဟာဒီမဟုတ်ဘူးလှုပ်တဲ့လျှောက်ဆိုတာကိုသရုံရှိနေကြမှာများမှာဥပဒကဥပတိကဘုရားဘာသာကိုဖြစ်ချင်မှဖြစ်မှာ၅ဒီကမြင်ရမယ်ဒီတရဏ၅ဒီက မဲချပြေးတာနဲ့တခါတခါအကြောင်းကြီးလို့ရှိရင်အရာထဲမှာပြေးတာမဲချတာဆိုတာရှိတယ်စင်ငါးရဲ့ဆောင်းဝါတင်ကလူသားတောက်ရီကနဲ့စင်ငါးရဲ့တစ်ချိန်သုံးဖို့တပတ်တစ်ချိန်ထွန်းတပွဲပေါ့ဝါတင်ကဝါဆိုခြင်းဝါဆိုခြင်းကဝါရင်းကာလရောက်လာပြီဆိုလို့ချင်းဝါမဆိုခြင်းကဝါကြိုခြင်းကကြောက်တယ်မတတ်နိုင်ကောင်းစုပြီးတော့ပေါ့လေ သုံးဖို့ဝါဆိုနေတဲ့ပုဂ္ဂိုလ်ဝါကျွလို့ရှိရင်ဝေးအောင်ဆိုပြီးတော့ဝါဆိုခြင်းကအစစ်အစစ်ရပေါ့လေသင်္ဃာရဲ့ဆောင်ဝါသင်္ဃာလူတန်းတောက်ရည်ကနဲ့အများသုံးဖို့ချိုးဖို့ရာအတွက်ကံတို့တွင်းတို့အခုကာလဆက်တွင်းတို့ပေါ့လေအတွင်းနဲ့ပတ်သက်တဲ့ပိုက်တို့ဘာတို့ကိုယ်ကိုယ်ရေလောင်တာလို့ပေါ့အဲ့ဒါအဆုံးပေါ့လေအဲ့ဒါမျိုးတွေပေါ့အဲ့ဒါဆိုရမယ်သင်္ဃာရဲ့ဆွမ်း ဝါပင်ကံသုတန်းတော်ရေကံ15ရက်ဆန်းဝါပင်ကံသုတန်းတော်ရေကံ15 15ရက်ဆန်းဝါပင်ကံသုတန်းတော်ရေကံဟုတ် ဒီကောအာဝါတော်တဲ့ကျောင်းတစ်ဆောင်တစ်ပါးလီကျောင်းကြီးဖြစ်နှစ်ပါးလီကျောင်းကြီးဖြစ်အများလီကျောင်းကြီးဖြစ်ပါလိမ့်ဒီဘုံကျောင်းကြီးဖြစ်သမကျောင်းကြီးဖြစ်ဓမ္မယုံကြီးဖြစ်စာကြည့်တဲ့ရှိစသည်ပါလိမ့်ဘုံလုံးပေါ့ဟင်းကျောင်းလူတော်ကကျောင်းနာကျောင်းလူတော်တစ်မျိုးတဲ့တော်ကဆိုတော့တစ်မျိုးပါပဲကျောင်းလူတော်ကကျောင်းလူတစ်မျိုးရှိသေးတယ်နိဗ္ဗာန်အဲ့ဒီကုသိုလ်ပုံများကိုနိဗ္ဗာန်ခေါ်တယ် ခိုင်မြဲနေတဲ့ကုသိုလ်လို့ဆိုလိုတယ်ရာဝတ္ထုတစ်ခုကိုမလုပ်ရအောင်လို့တုတ်ချီထားတယ်လို့လည်းခိုင်မြဲနေတာသာမေနနဲ့ဆွဲပြီးတော့ခိုင်မြဲနေတဲ့ကုသိုလ်ပေါ့ကျောင်းလူတော်ကနိဗ္ဗာန်ပုံရရှိသူမှန်တဲ့အဲဒီပုံရဆိုတော့ကောင်းမှုကောင်းမှုရှိတဲ့ပုဂ္ဂိုလ်တကယ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်ဒီလိုဆိုလိုတာပေါ့အဲဒါဆိုရမယ်ကျောင်းလူတော်ကနိဗ္ဗာန် ဒီဘက်ကလိရယ်ဗာလိဆိုင်ရယ်ဓာတုနဲ့ဓာတ်ဆိုင်ရှင်းထားတယ်။ကျောင်းလူတဝဒီဘက်ကပုံရရှိသူမှန်ကျောင်းလူတဝဒီဘက်ကပုံရရှိသူမှန်ကျောင်းလူတဝဒီဘက်ကပုံရရှိသူမှန်ဆို မှားမဟုတ်တော့မှန်တော့ဟိုနောက်ကကာယတိုင်းဆွေးတဲ့ကာယတိုင်းသောတာလိုပဲဂတိနဲ့သူလဲပဲမပြားနဲ့သောတာလိုပဲဆိုတာသောတာပန်လိုပဲဆိုတာဟောဒီအလေကောင်းကစကားတွေဖြောက်ထားပြီးတော့လူရင်းလေးသောတာလိုပဲပန်ထုတ်ထားလိုက်တယ်သောတာပန်လိုပဲသောတာပန်နဲ့တူတယ်လိုပဲဆိုတာသောတာပန်နဲ့တူတယ်သောတာပန်နဲ့အလားတူတယ်သောတာပန်အတု အတုဆိုလို့ရှိရင်လည်းလည်းစကားကသူကနှိမ်တဲ့အတန်ပါတော့တိတ်မကောင်းဘူးသောတာလိုပဲဆိုတာကောင်းပါလေကတိမြဲတယ်လာရကတိမြဲတယ်ဟွန်းဒီဘုရားနောက်ဘုရားကိုဒါတော့ပါပဲသောတာလိုပဲကတိမြဲသူလည်းပဲကြားနဲ့အဲဒီနိဗ္ဗာန်ပုံရရှင်လည်းပဲသူလည်းပဲအပြည့်မသွားဘူးပေါ့လေဒါပေါ့သို့တော့အမြဲမသွားဘူးတော့မဟုတ်ပါဘူးဒီကုသိုလ်လေးရှိနေတော့ ကုသိုလ်လေးအာရုံပြုပြီးတော့တည်သွားတဲ့အခါမှာပြေမလားဘုဒ္ဓဆိုလိုတာအဲဒါဆိုရမယ်သောတာလိုပဲဂတိရဲ့သူလည်းပယ်မပြန်ပယ်ဆိုတာပတ်စုံရေးချပြီးတော့ရပ်ပြနေနော်ပယ်မပြန်ဆိုအပယ်ကိုပြောပါတယ်စကားကြီးဖြောက်ထားတယ်ကြပြာကြီးဟုတ်လို့သူ့ဟာကြီးဖြောက်ထားတယ်သောတာလိုပဲဂတိရဲ့ သူလည်းပယ်မပြန်သောတာလိုပဲဂတိရဲ့သူလည်းပယ်မပြန်သို့ လိကေတာဥပဒိကသုတ်ကပါဠိတော်ကနေပြီးတော့အထာဂရဆရာဖြစ်စုချက်ကလေးကိုပေါ့လေခွေးတို့ကိုယ်ရုပ်ကရထားတာကြီးကြီးမှကြီးဆရာတို့ဆယ်ရောက်တဲ့ဒါရောက်တဲ့ခါကျတော့ဒီကြ བྱ လေးတွေရထားတော့ကြ བྱ လေးတွေပေါင်းဆက်ပြီးတော့ပေါ့လေကြောက်ခွင့်သိတဲ့ခါပေါ့လေတစ်စီပြောပြရတာသာဂရလာပါဠိတော်အမိပြုပြီးတော့အထာဂရလာ ကုလဒေသနာလေးတွေဆရာနာရဲ့ဓမ္မတော်နာကုသိုလ်အစွမ်းအမှုပေါ်ကြောင့်တရားနာပိဿာပေါင်းသူတော်ကောင်းတို့သည်ဆိုမြဲတဲ့ကုသိုလ်တရားတွေလည်းပဲတတ်နိုင်သလောက်ကြိုးစားပြီးတော့သောတော်ဘာနဲ့အလားတူရနေပြီးတော့ကုလသတိကံဘာဝနာတရားတွေပြည့်စုံကျင့်လာလို့တည်းအထောက်လို့တကယ်သောတာပန်အစီရောက်တဲ့အထိ အထုတ်နိုင်ပြီးတော့သူဖြစ်ရလို့သာသနာ့ရဲ့တွေ့ကြုံကြုံတော့အောင်ကြိုးစားအထုတ်နိုင်ကြပါစေ။အဲဆိုကြရှင်ဖျားတတိယတို့သည်နှစ်စဉ်သူ့ဘုမရသောကုသိုလ်ကောင်းမှုတို့ကိုရှိရှိသောနှစ်တွေက လှုပ်ဆောင်ပြီးအဲလှုပ်ဆောင်ပြုမှုခဲ့တယ်လို့တကူနှစ်မှာလဲဒီပတ္တပုံရကုသိုလ်ကောင်းမှုပြုခြင်းကလူရှိကြပါသောကြောင့်ဒီလိုတို့ပြုခဲ့သောကုသိုလ်တရားတွေကိုသမထထ သတိရရှိပြီးနိပတ္တပုံရကျဲကျဲတဲ့ကုသိုလ်တွေကိုဆက်လက်ပြီးပြုလုပ်နိုင်တဲ့ကိုကြရပါလိုကုန်၏ဤကောင်းမှုကုသိုလ်ရေးဝေစုကိုဝိပဘောဝဇာသမားတို့မှစ၍လုံးစုံသော နတ်မြမသတ္တဝါပေါင်းတို့အားညပေးဝေပါကို၏ညပေးဝေပါကို၏ညပေးဝေပါကို၏ဒီတော့ပြန်တဲ့အတူလုံးစုံသောနတ်မြမသတ္တဝါပေါင်းတို့သည်ကျွန်ုပ်တို့နှင့်တတူထမ်းမြညာရကြ၍ ကိုစိတ်နှပြချမ်းသာကြပါစေမြတ်ဘုမတတ်ပုံရတာဘူးတတ်ပုံရတဲ့ကိုတော့ဘယ်လိုလဲဘယ်ရစင်းလဲ